ဘုန်းကြီးများဒီစီမှာတရားကြီးရစပြီးတော့ဒီနေ့19ရက်နေ့အထိတရားထုတ်တဲ့ပုဂ္ဂိုလ်များအထုစဉ်ကာလမှာအန္တရာယ်အနှောက်အယှက်ကြီးကြီးရှိရှိလူလလကြီးအထုနိုင်ရေးအတွက်ရှိရှိများစီစဉ်ထားတဲ့အတိုင်း သူတို့ဓာတွေကဘာဝနာကုသတရား၄ပါးပေါ့အဲဒီ၄ပါးတွေကဗုဒ္ဓနုစတိဘုရားကုံတော်အောင်ပြုရမယ်ဘုရားမှာဘယ်လိုကုံကြီးရှိတယ်ဆိုတာပေါ့ခါတိုင်းတော့တရားလောက်နည်းလောက်ပြောပြီးတော့ပြီးတာပါပဲအခုတော့သတင်းနှစ်ပတ်တောင်ကြားတယ်ဆိုတာတချို့တချို့ပုဂ္ဂိုလ်များ ပုဂ္ဂိုလ်ကြီးရာကိုယ်ဝယ်မှုအားနည်းတော့ဓမ္မကိုတော့လက်ခံကြတယ်အကြောင်းနဲ့အကျိုးဆက်နွယ်ပုံဖြစ်ပုံလေးတွေဓမ္မလမ်းကြောင်းဖြောင်းပြောက်လိုက်လို့ရှိရင်ကျိုးကျေးဇူးရှိပုံလေးဆိုတော့သိတယ်သမီးသိတော့ပထမဆုံးဓမ္မခုံကြီးကို ဆွမ်းနေတယ်များလေးပေါ်ပြရပါတယ်တရားတော်ဟာဒီလိုရှိပါလားဆိုတာပါလေကိုလို့စိတ်ဓာတ်၃ပါးလုံးတရှင်းလို့တဲ့ပုဂ္ဂိုလ်ဟာတရှင်းဖို့ရာအတွက်ပြထားတဲ့လမ်းကြောင်းမှလျှောက်လို့ရှိရဲ့လျှောက်တဲ့ကြီးကြီးပြီးတော့လျှောက်လို့ရှိရင်ခီးရောက်တာပဲ။ လမ်းမှရောက်တော့စခန်းမှရောက်ဆိုတော့လမ်းမှလိုက်တော့စခန်းမှဆိုင်ဆိုတာဒီလိုပါလိုက်မှုနဲ့ဆိုင်မှုလိုက်တာကလုပ်ငန်းဆိုင်တာကအကျိုးရဒီတွားမှုနဲ့ဆိုင်မှုပေါ့လေခွင့်ရမြတ်စွာဘုရားဟောတာတရားတော်လေတရားတော်ရဲ့ဂုဏ်ကြီးလေးတွေ ထိုက်တန်တရားပေါ်ပြပြီးတော့ဗုဒ္ဓပေါ်မှာပေါ့လေတရားတော်တောက်တောင်ဆွမ်းရည်တတ္တိရှိပါလားတရားဆွမ်းရည်တတ္တိရှိတဲ့တရားကိုဒီလိုပုဂ္ဂိုလ်ကြီးကပေါ်ပြပါလားဆိုတာပေါ့လေတရားတော်ရဲ့အည်အသေးဂုဏ်ကြီးကိုသိတာနဲ့ပဲမြတ်စွာဘုရားရဲ့ဂုဏ်အည်အသေးနဲ့ဂုဏ်ကြီးသိပြီးတော့ ယုံကြည်မှုလေးနှုတ်ပြီးတာပါပဲဒါပါပဲအဲတော့ဗုဒ္ဓဂုံကြီးကတော့ဓမ္မဂုံကြီးဖော်ပြတာနဲ့ပြီးတော့ဖြစ်သွားပါပြီအစဉ်ကြောက်တဲ့အတိုင်းပိဋကဘာဝနာပွားပုံလေးတွေပေါ့လေအဲဒါလေးတွေဒီလေးဆက်ပြောပါမယ်ကိုလုံးမဲ့အလုံးရဲ့အစွမ်းတတ်ကြီးနဲ့ ဂုံကြီးတွေပေါ့ဒီနည်းနည်းဖြစ်ဖြစ်တော်တော်များများဖြစ်ဖြစ်ပြည့်ပြည့်စုံဖြစ်ဖြစ်ကြိုတင်တိထားလို့ရှိရင်အလုပ်လုပ်ဖြစ်တယ်ယုံကြည်တယ်လုပ်ဖြစ်တာပါပြီးတော့အမှားတွေပြုလို့ရှိရင်မကောင်းကျိုးတွေရတတ်တယ်ဆိုတဲ့အတီလေးရှိတာလို့ရှိရင်မကောင်းတာတွေမလုပ်ဖဲနဲ့ရှောင်တာပေါ့ ရှောင်တော့ဆိုးကျိုးမရဘူးပေါ့ဒီတော့မကောင်းတာတွေရရှောင်ရည်အတွက်မကောင်းမှုရဲ့အပြစ်တွေကိုသိလေလေရှောင်ရလေလေရှောင်လို့လွယ်လေလေပဲအဲဆိုဆိုးကျိုးမရဘူးလိုက်နာရမယ့်အချက်တွေကို စာပြေသဘောရကြည့်ပြီးတော့ယုံကြည်ချက်ရှိပြီဆိုလို့ရှိရင် ဆန္ဒပြင်းပြင်းပြပြနဲ့ရဲရဲရဲရဲကြိုးစားတော့တာပဲကြိုးစားလေလေအကျိုးကျေးဇူးရှိလေပါပဲဒါကြောင့်ဆေးရဆရာများများအကျိုးရှိမဲ့အလုပ်တစ်ခုပြုလုပ်တော်မယ်ဆိုလို့ရှိရင်ဒီလုပ်ငန်းနဲ့ပတ်သက်တဲ့အဖြစ်တွေလည်းပြပါလားအဖြစ်တွေကြိုပြထားတော့ ပြည့်ကြည့်တော့ယူပြီးတော့ရှောင်တော့ဆိုကြမရကောင်းကျိုးကြီးကြိုသိတာတော့ကောင်းကျိုးရလို့ရေးအတွက်ပေါ့လေယုံကြည်ပြီးတော့ဆန္ဒပြပြရလေကြိုးစားတဲ့အခါမှာကောင်းကျိုးတွေရတယ်ဆိုတော့ပေါ့လေအဲ့ဒီသဘောလေးတွေရရှိရဆရာများများဟာကုလိုတရားထုတ်တော်မယ်ဆိုရင်မထုတ်ခင်ကြိုတင်ပြီးတော့ပေါ့လေ ဒ္ဓကုံတော်ကြီးပွားရတာပါအကျဉ်းစားတော့နမောတသဗ္ဗဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဆိုတာပါဒါလေးတော့သိထားရဆိုလို့ရှိရင်ဘုရားရဲ့ခုံတော်သိရှိပြီးတော့ဘုရားခုံတော်ကိုနားလည်ပြီးတော့အကာအကွယ်ထိုက်တဲ့လောက်ရပါလေဒီကတော့ဒီနည်းအဖြစ်လည်းပဲ ဗုဒ္ဓံသရဏံဂ च्छ ာမိဓမ္မံသရဏံဂ च्छ ာမိသံဃံသရဏံဂ च्छ ာမိဆိုတာပါအရင်ကကဗုဒ္ဓယုံကြည်ပြီဆိုလို့ရှိရင်သူဟောပြောချက်တရားကိုလည်းယုံကြည်ပြီပေါ့သူဟောပြောတဲ့အတိုင်းကျင့်သုံးနေတဲ့သူရှင်တန်ရှင်းတဲ့ပုဂ္ဂိုလ်အရိယပုဂ္ဂိုလ်ရှိတယ်ဆိုတော့လည်းယုံကြည်ပြီပေါ့တရားထုတ်တွေကဆိုပို့ထင်ရှားပါတယ် အားထုတ်လို့ကိုယ်လုံးစိတ်ဓာတ်သုံးပါလုံးတိုက်ရှင်းလာပြီးတွေ့ပြီဆိုလို့ရှိရင်ဒီလိုအားထုတ်လို့တော်တော်တန်တန်ဆန့်ရှင်းသွားသူတော်တော်ကြီးဆန့်ရှင်းသူအားရလောက်ဆန့်ရှင်းသူထိတ်တန့်ရောက်လောက်အောင်ပေါ့လေအရေးကြီးတွေခင်ပြီးတော့ဆန့်ရှင်းသူရှိတယ်ဆိုတာပေါ့လေကိုယ်ပဲအားထုတ်လို့ကိုယ်မှခံစားရတဲ့တရားနဲ့ဆက်ဆက်ပြီးတော့ပေါ့လေ တကယ်အရိယာပုဂ္ဂိုလ်တွေကိုလည်းပဲနားလည်တတ်တယ်သူရဲ့ဂုဏ်လည်းသိတတ်တဲ့ဓမ္မဒီတော့ဗုဒ္ဓံဆိုနဂချာမိစသည်သူရဲ့ဂုဏ်ကြီးလေးသိထားလို့ရှိရင်လည်းအကာအကွယ်ရပါတယ်ဓမ္မဗုဒ္ဓဟွန်းလူနေမှုအစဉ်တန်းလူတွေရင်ကျေးသွားအောင်အရိုက်နေกินပြီးတော့ တဖြည်းဖြည်းရေချေးသွားအောင်မြတ်စွာဘုရားတကယ်အာကိုတိုက်တဲ့ပုဂ္ဂိုလ်ဟောပြောတဲ့တရားတွေပါလေကျင့်သုံးတဲ့ပုဂ္ဂိုလ်အောက်တမ်းကြရအောင်လို့သူအစဉ်တန်မြင်မတော့ပြုလုပ်တဲ့တရားဆိုတော့အပြည့်အစုံကြီးကျင်းပြီးတော့လူအစဉ်တန်မြင်မလို့တဲ့ပုဂ္ဂိုလ်များဘုရားဘုံမှာရောတရားဘုံမှာယုံကြည်ပြီးတော့အားထုတ်လို့ရှိရင် ယခုဘဝမှာပဲထူးခြားခြားကြီးလူမျိုးအစဉ်တိုင်းမြင်မာသွားတာအထုတ်တယ်လည်းမသိဘူးသိပေမဲ့လို့အာမထုတ်ဘူးဆိုလို့ရှိရင်တော့ယောဂတောကမောဟပိဋိတာတွေရဲ့ဆွဲအားကပေါ့ဆွဲထားတော့အရှင်းမမြင်ဘူး။အဲတဖြည်းဖြည်းအထုတ်တဲ့ခါကျတော့တဖြည်းဖြည်းပဲပိဋိတာဆွဲအားကလွတ်သွားတာ။ဟွန်း သီလတွေဆောက်တည်လို့ရှိရင်ကျွလွန်စော်ကားတဲ့အခါမှာကြမ်းတမ်းတဲ့ကိလေသာတွေဆော်ရလို့တော့တာအားစိတ်ပြီးတော့ဆွေးနွေးစွာရှိမှလို့ရှိရအောင်မစိတ်ကလေးစိုက်ကြတဲ့အခါဝိရတတိသမားကြီးတွေဖြစ်နေလို့ကတတိနဲ့ကာကွယ်ထားတော့စိတ်ထဲမှာတော့မှတတ်လို့ဖြတ်လို့ပြောပစ္စည်းအပိုင်ရှိလို့စိတ်တွေမရှိဘူးပြိယုထနာကိလေသာတွေအစွဲအကလွတ်သွားတာ တခါတခါပေါ်လာလို့ရှိရင်လည်းကုစားတဲ့အနေပေါ့လေကာဝေးကုစားရေးဆိုတာရှုမှတ်ပြီးတော့ကုစားဖြစ်တာပဲတဖြည်းဖြည်းစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေဆွဲရတော့တော့တာနောက်ဥပဒနာညာကြီးအစစ်အစစ်ဖြစ်လာတဲ့အခါကျတော့ရိုးနေတဲ့ကိလေနေတဲ့ကိလေသာရဲ့အနိစ္စကိလေသာတွေတဖြည်းဖြည်းအားနည်းသွားတယ် ဝေဒနာဉာဏ်ဖြစ်သလောက်အဖြစ်အားနေတော်တယ်အဲနောက်ဆုံးအားနေပြီဆိုလို့ရှိရင်အရိယာမကအပြတ်တခါလေအလဲထိုးရှင်းပြလိုက်တော့တာပဲဒီမှာနေဆုံးသောတာပန်ဖြစ်သွားပြီဆိုရင်ဒီချမ်းသာဇီဝမှုကင်းတဲ့ဘဝဆိုးရဲ့ဆွဲအားကလွတ်သွားပြီ အဲ့ဒီဘောဆိုပြီးရောက်နိုင်လောက်အောင်ကိလေသာဆွဲရကလုံးဝလွတ်သွားပြီဒါလူဖြစ်ရကျိုးအထုအကျိုးနဲ့သွားပြီလို့ဆိုရတော့ပါပဲမြတ်စွာဘုရားခေါ်တဲ့ဘုရားဟာချုပ်လိုက်လို့ရှိရင်နှမျိုးပဲရှိပါတယ်တိလွှဲဆောင်ရမယ်အတ္တမနဲ့နှစ် ရှေ့ဆောင်ရမယ်ဓမ္မဒါပါပဲအတ္တမဆိုတာကလူတဘာဝအကျင့်ဆိုးတွေပေါ့လေကိုယ်နဲ့စတဲ့ရှင်ဆိုတတ္တခိုးတာကာမသုံးကြတာဒါကိုယ်နဲ့စတဲ့ရှင်ဆိုနှုတ်နဲ့စတဲ့ရှင်ဆိုကတော့လိန်နာရန်တိုက်တာကျန်ကျန်တန်ဆဲဆိုပြောဆိုတာအနှစ်မဲ့တဲ့စကားတွေလည်းကပြောဆိုတာဒါနှုတ်နဲ့စတဲ့အရှင်ဆို သူများပြည်စီအပိုင်ရှိခြင်းလားမတရားရလို့လားသူတစ်ပါးကိုဖြစ်စီလို့လားကောင်းတာပြုတယ်ကောင်းကျိုးမရဆိုးတာပြုတယ်ဆိုးမရသိရင်ပြီးတာပဲဆိုတာပေါ့လေစိတ်ပိုင်းဆိုင်ရာကအကျဉ်းဆုံးအုပ်စုအဖြစ်သုံးအုပ်စုပေါ့လေအရေတွဲအဖြစ်10မျိုးရှိပါတယ်ပါဠိလိုဒုစရိတလို့ခေါ်ပါတယ်ပမာလို့အကျဉ်းဆုံးအဲ့ဒီအကျဉ်းဆုံးတွေကတော့ ဒါလွဲဆောင်ရမယ့်အရာတွေပဲမတည့်တဲ့အစာနဲ့တူတယ်သူကမသိမြတ်တဲ့အစာနဲ့တူတယ်အစိတ်နဲ့တူတယ်သူကတော့အဲ့ဒါဒီမြတ်စွာဘုရားကအပြစ်ပြပြီးတော့ပေါ့လေရှင်းတာတနာပြီးရှုံဖို့မြတ်စွာဘုရားတားပါတယ်အဲ့ဒီရဲ့ဆန့်ကျင်ဘက်ပေါ့လေတောက်မှုရှုံတာခိုးမှုရှုံတာကာမမှုရှုံတာပေါ့လေ အဲဒါကြောင့်စုจิตတခေါ်ပါတယ်အကျင့်ကောင်းပြောစားကြည့်မှမကံပြောတာကြည်ကြည်စွာစိတ်ဆိုင်စကားပြောတာချုပ်သာရည်ကြီးစွာပြောတာအကျိုးရှိတဲ့စကားအတိအကျရှိတဲ့စကားပြောတာပေါ့လေအဲဒါကြီးပြောနေလို့ရှိရင်ခုနဝစီကြီးစိတ်၄ပါးကလွတ်နေတာပဲဟွန်း ဒါချစ်ဆောင်အလေးကျင့်လို့အမှဒါတွေကပြီးတော့လူသားချင်းချင်းတိရစ္ဆာန်တွေပေါ်မှာကိုယ်ကသာကူညီခြင်းနဲ့သူတို့စီအမြတ်မထုတ်ဘူးဒီလိုသူရပြမှာမေတ္တာထားတာစေတနာတာဒါတွေပေါ့ကောင်းလာပြီးကောင်းကျိုးရတဲ့ဆိုးရပြီးဆိုးရတဲ့ဆိုတာမတည့်တဲ့စားစားရင်ချစ်ချင်းဒုက္ခပြီးမှဆိုတော့အစိတ်သွားစားလို့ချစ်ချစ်ချင်းတည်နေတယ်ဆိုတာ ဒုစရိတတရားတွေပြုပြောဆိုကြံစီလို့ရှိရင်စိတ်စားတယ်လို့ဒုက္ခပြေးတယ်ဆိုတာပေါ့လေသူစတိစတရားတွေစတိတတရားတွေပေါ့လေကောင်းတဲ့အမှုအကျင့်တွေပေါ့လေဒါတွေလိုက်လာခြေသုံးရင်ခြေသုံးသလိုကောင်းတဲ့ရောက်တဲ့အထိပေါ့လေရဟန္တာဖြစ်တဲ့အထိတန်ရှင်းတဲ့အထိရနိုင်တယ်ဆိုတာပေါ့လေသိရှိပြီးတော့ခြေသုံးလို့ရှိရင်ကောင်းစုတွေရတာဟွန်း ဗီတာမင်တက်များတဲ့အစာတွေစားလို့ရှိရင်ကိုယ်ထဲမှာရုပ်အတိတ်တွေဖြစ်တယ်လို့ပြောတယ်။အာရှိယရုပ်တွေ၊တန်ဆွမ်းတဲ့ရုပ်တွေ၊ဝါရှုတဲ့ရုပ်တွေ၊ကြည်လင်းတဲ့ရုပ်တွေပေါ့လေ။ကျမ်းမာရေးရုပ်တွေဖြစ်တယ်လို့ပဲဒီမှာအဲဒီလိုမျိုးဆိုပြရတာ။လိုက်နာပွဲအောင်လိုက်နာနေအောင်ပေါ့လေ။ဥပမာလေးနဲ့ပြထားတာပဲ။ဒီတော့မတည့်တဲ့ဟာကိုဖယ်ဆောင်ဖို့ရှောင်ကြဖို့ တဲ့ဟာကိုချစ်ဆောင်မှုဒါပါပဲအဲတော့မတော်တဲ့လမ်းမတည့်တဲ့လမ်းရှောင်နေလို့ရှိရင်ဆိုးကျိုးမရဘူးပေါ့တော်တဲ့လမ်းတည့်တဲ့လမ်းရှောက်လို့ရှိရင်ရှောက်တယ်လို့အကောင်းကျိုးတွေရတယ်ဆိုတာပေါ့လေဒီလောက်နားလေထားဖို့အရေးကြီးတာပါပဲဘုရားမြတ်စွာကိုယ်တိုင်ကဓမ္မနဲ့အဓမ္မဖြစ်ဆောင်ရမယ့်လမ်းကြောင်းနဲ့ ရှောင်ရမယ်လမ်းကြောင်းပါလေဖိတ်ရှောင်မယ်လမ်းကြောင်းအတ္တမဆရာတော်လည်းမှာဟိုတတိယလည်းအဲ့ဒါကြီးပြောခဲ့ပါတယ်နိုင်ဓမ္မောအဓမ္မောကြဥပ္ပသမဝိပါကိနောအဓမ္မောနိယနေတိဓမ္မောပါပေတိသုတ်တေဆိုတော့ဓမ္မဓမ္မဤနဝ သူများအကျိုးပေးရုံရှိပါတန်းတူညီတူအင်းရှင်ပြေဝေမတည့်တဲ့စာကဆိုကျိုးတဲ့တဲ့တိရတဲ့စာကချိန်ဆစားလို့ကြီးကောင်းကျိုးကွာတယ်လို့အတ္တမကမကောင်းကျိုးဓမ္မကကောင်းကျိုးဟွန်းနှမျိုးလုံးဟာဒါအကျိုးပေးချားလာတယ်ဆိုတော့အာရမောနိတိယနေတိ အတ္တမကတော့နိတိယဆိုတာချမ်းသာကြီးပွားမှုကင်းမဲ့တဲ့ရှင်ရဲ့ကြီးကျုံရတဲ့ဘဝမျိုးပေါ်လေးမှာအဲ့ဒီဘဝမျိုးကိုသူကပို့ဆောင်ပေးပါတယ်အတ္တမကနိရိယမုချပို့ဆောင်ပါတဲ့အတ္တမကနိရိယချမ်းသာကြီးပွားမှုကင်းတဲ့ဘဝလို့ဆိုပြီးသူကဆောင် ဆောင်ဖို့လေသူကတော့อืมပြီးတော့မြတ်ဓမ္မကမြတ်ဌာနဓမ္မမှန်ကမြတ်ဌာနပါလေဓမ္မမှန်လို့ရှိရင်မြတ်ဌာနမုတ်ချရောက်စီပါရောက်နေပါလားဓမ္မဆိုလို့ရှိရင်ဒါကောင်းတဲ့စီရောက်တာပါပဲသူကတော့ဒါရိုးရိုးလေးပါပဲရသဗျာပြတာ ပေပါလာရေးခေါင်းဆောင်မှဒီလိုပြတာမဟုတ်ပါဘူး။ဒါပါပဲ။ကိုယ့်ကိုယ်နဲ့လေကိုယ့်ကိုယ်ဆိုးကြမရရင်ရှောင်းဒါပဲ။ကောင်းကျိုးရရင်အစဉ်စဉ်ကောင်းအောင်လေကိုလိုစိတ်ဓာတ်သုံးပါလုံးပါလေ။ကိုယ်မြရီတန်ရှိအောင်ဒီလာထိတ်စိတ်ထဲမှာညီညာမှုဖြစ်အောင်တတိနဲ့ကာကွယ်ဆောက်ရှောက်ယောဂိတာကြီးပြအောင်ပေါ့လေအပြားဖြတ်စီစားတယ်လို့ပေါ့လေ ယောဂကြီးကြီးရိုးပြတ်သွားအောင်လို့ပေါ့လေအတိညာလေးဖြစ်အောင်ဝဒနာကြီးတိညာလေးဖြစ်အောင်မညာဖြစ်အောင်ကြိုးစားဒါပဲသူစားတာမြတ်စွာဘုရားဘုရားမြတ်စွာကယုံကြည်မှုသက်သက်နဲ့ဘာမှမလုပ်ခဲနဲ့တော့ချမ်းသာနိုင်မယ်ဆိုရတောင်းမခံပါဘူးအဲလိုပုဂ္ဂိုလ်မျိုးလည်းအကူအညီမပေးနိုင်ဘူးဟာလား လမ်းမလမ်းမနှစ်ခုဒါပဲချပြတာပဲပြင်းပြထန်ထန်စူးစမ်းဖို့ကတော့ဘဝချင်းကလွတ်မြောက်လို့တဲ့ပုဂ္ဂိုလ်ဟာစူးစမ်းဖို့ကသူ့တောင်းပဲဒါကြောင့်သူ့မိကိစ္စအတ္တပါလို့ခြေသားတို့တင်တို့ကိုယ်တိုင်အတ္တပါပြင်းပြထန်ထန်အထုရမယ် မိမိကိစ္စကိုပေါ့လေမိမိဘဝဆင်းရဲလုံမြောက်ရေးအတွက်ကိလေသာဆွဲရကလုံမြောက်ဖို့ကိစ္စအတွက်ဟွန်းဒီလိုကိုယ်တိုင်ပဲပြင်းပြထန်ထန်ကြိုးစားရမယ်တဲ့သူဆိုထားပါလားဟွန်းမြတ်စွာဘုရားမကယ်နိုင်လို့ဟာဖယ်ရှားတဲ့အနေမျိုးတော့မဟုတ်ပါဘူး။လုံမြတ်စွာဘုရားဘာမှမတတ်နိုင်ဘူးလားဆိုတော့ သက္ခတရောတထာဂတာတဲ့ဒါနဆိုင်တွေပါရမီတွေဖြည့်ပြီးတော့ဘုရားဖြစ်ရောက်လာတဲ့ရှိရှိသောဘုရားများနဲ့တူတဲ့မြတ်စွာဘုရားများကတော့အစင်းစင်အစင်းစင်ပွင့်လို့လည်းမြတ်စွာဘုရားများကတော့အခတာရောတထာဂတာတဲ့ဟွန်းလောက်မှန်လည်းညွှန်ပြနိုင်တယ်ဒါလည်းပဲတတ်နိုင်တယ်တဲ့ ဘုရားကောရမအတူတပါးတဲ့မဟုတ်သူဆွဲမဟုတ်ရှိရှိကလူပွင့်တော်ဆိုလို့မြတ်စွာဘုရားကဒီလိုကြီးပဲဆိုတာပေါ့လေဓမ္မဘုဟုကိန်းတယ်ပေါ့လေမိတ်ဆိုထားပါတယ်ဒီတွေးရကင်းတဲ့စီရောက်ဖို့ရအတွက်လမ်းပေါက်မှာလျှောက်လို့ရတာကိုလမ်းမပေါက်ရင်လျှောက်လို့မရဘူးလမ်းကလည်းပဲဖြောင့်စီးပြီးတော့တာရတဲ့လမ်းနဲ့ကြည့်ရမှာပဲ ဘုရားမြတ်စွာဘုရားကိုရင်ကတော့ပြည့်ခင်တဲ့စီရောက်လို့တဲ့ပုဂ္ဂိုလ်များရောက်ရမယ်ပန်းတိုင်ပြပြီးတော့ဗောလေလမ်းဖောက်ပေးတဲ့သဘောပါပဲလမ်းဖွင့်အောင်ပြုလုပ်ပေးတဲ့သဘောပါပဲဒီတော့ပြည့်ခင်နဲ့အေးချမ်းတဲ့နေပြီးရောက်လို့တဲ့ပုဂ္ဂိုလ်များတော့ကိုယ်တွေရှောက်မှာပဲအဲဒီပုဂ္ဂိုလ်တွေအတွက်မြတ်စွာဘုရားကိုယ်စားရှောက်မပေးနိုင်ဘူး ပေါ်ကိုလျှောက်တာပဲကိုစွမ်းအာကိုပဲဟွန်းအဲဒီကိုစွမ်းအာကိုပြုလုပ်ထားတော့အာကိုရဲ့ပုဂ္ဂိုလ်တွေဟာသူတို့ရဲ့ဒီကိုယ်ပိုင်စွမ်းအားတွေပေါ့လေရော့မသွားဘူးဆုံးရှုံးမသွားဘူးဟွန်းသူ့သာယုံကြည်သူ့သာယုံကြည်လို့ရှိရင်ကောင်းရင်ကိုတင်မယ်ဆိုတဲ့ဟာကိုပြောပါလေယုံကြည်ပြီးတော့ဘာမှမလုပ်ခိုင်းတဲ့အာဟုတခုနဲ့ပေါ့လေ နေမယ်အဖြစ်တွေလည်းတောင်းယူတယ်ဆိုတော့ရှုံကိုရာအတွက်ပေါ့လေအစိတ်ဓာတ်လည်းမရှိတော့ကောင်းတဲ့အရာအိမ်လိုလည်းတို့ဖို့ရာအတွက်အစိတ်ဓာတ်မရှိတော့ကိုယ်ပိုင်စွမ်းအားတုံ့ကုန်တော့လည်းပါလားအဲရသော်ပြားတို့ကိုယ်ပိုင်စွမ်းအားမတုံ့ရအောင်လမ်းပြဒါပဲတွားတဲ့ကြီးတွေလည်းပဲပြရတယ်ဒါဒီတော့ ခုလိုလက်ရှိဘဝဟာအမှန်အန္တရာယ်ကြီးကြားပြီးတော့ဒုက္ခတွေနဲ့ကြီးကျုံနေရတာကိုဒုစိတ်တရားတွေလုံးမိုးဒုစိတ်တရားတွေလည်းကျူးပြီးရှင်းရတဲ့လမ်းကြောင်းဖြစ်နေတော့အဲဒီလိုမျိုးဆိုပြတာအဲဒီအခြေဆိုးအနေဆိုးတွေတော့အောင်ဆိုပြီးတော့ဖောက်ပေးတဲ့လမ်းကိုအခြေဆိုးအနေဆိုးတွေလွတ်လွတ်တဲ့ပုဂ္ဂိုလ်ကြီးဟာရှောက်ရမယ် လျှောက်တော့ပါကျေးဇူးရှိတယ်လို့ဆိုတော့ပฏิပါဏပမောက္ခန္တိရဲ့လမ်းမှာကိုလျှောက်လို့ရှိရဲ့အခက်ခဲရှင်ရဲ့အရှုပ်အခြေတွေကလွတ်မြောက်သွားကြပါလိမ့်မယ်လမ်းမှာလျှောက်တော့စကားမှာရောက်ကြလိမ့်မယ်ဒီလိုဆိုလိုတာပေါ့ပြင်ရပြင်နဲ့စကားမှာလျှောက်ရောက်ကြလိမ့်မယ်ပေါ့ ပေးရအောင်ဆက်တီကလွတ်ပြီးတော့စခန်းမှာရောက်ကြလိမ့်မယ်ဒါဆိုပါလေလမ်းမှလျှောက်တယ်ဆိုတာဘယ်လိုဟာတော့ဘယ်လိုခြေစိုးနေကြလွတ်တာတော့ခြာရီတော့ပါရပန္နာတော့ခြာရီတော့ဆိုတာကဆုစိတ်ရှိတာပေါ့ဟွန်းဆုစိတ်ရှိတဲ့ပုဂ္ဂိုလ်များ စူးစိုက်ရှုတဲ့ပုဂ္ဂိုလ်များဟာစူးစိုက်ရှုမှုမရှိဘူးဆိုရင်လမ်းဟာမရောက်ဘူးပေါ့လမ်းကိုတွေ့ပြီးတယ်ဆိုရင်အန္တရာယ်နဲ့ကြုံတာပါပဲအဲစူးစိုက်ရှုပြီဆိုလို့ရှိရင်လမ်းမှလျှောက်နေတော့ဟုတ်လားဒီလလမ်းမှလျှောက်လို့ရှိရင်ဝိတေကမကိလေသာအဲဒီကလူသားသမဘုရားကလွတ်နေတာပါ အားဆိုင်ပြီးတော့ဆွဲဆွဲစွာရှိလို့ရှိအောင်မစိတ်ကလေးစိုက်ကြတယ်ပရိယုထနာကိလေသာဒီသာသမကလွန်နေရပဲဥပဒနာညာနေအစစ်စစ်ဖြစ်ပြီးတော့ရည်ကျက်ပြည့်စုံပြီးအ ਨੇ ဆုံးတပတ်တစ်ခုလောက်ရသွားပြီဆိုလို့ရှိရင်အမှန်တော့ဆွေးရုပ်တဲ့ဒီသာသမဖြစ်တဲ့တရားစုတွေကလွတ်တော်တာပဲအစစ်စစ်အားလို့ရှိရင်အစစ်စစ်လွတ်တော်တာရဟနာပြောင်းအားထုတ်လို့ရှိရင်ဒီသာသမဘုရားကအခါလွတ်တော်တာပါပဲ မာရဆိုတာမာရဆိုတာတတ်သူဆိုတဲ့အတိတ်ပဲရပါတယ်လူသက်သမားလို့ခေါ်ပါတယ်ကောအဲ့ဒီလိုတော့ဆိုလိုတာကတော့မတည်တော့ဘူးဆိုတာပေါ့လေမာရဆိုတဲ့ပါဠိစကားကတည်စီသူလို့အဓိပ္ပာယ်ရပါတယ်တည်အောင်တတ်သူလို့အဓိပ္ပာယ်ရပါတယ်လူကိုတတ်တယ်လည်းရှိပါတယ် လူဆိုတာဂုံနဲ့နေရတာကိုကောင်းကုံနေနဲ့ဒီလာကုံဓမ္မရီကုံဒီညာကုံကောင်းကုံနဲ့နေရတာဒီလာနဲ့ပြည့်စုံမှလူနဲ့တူတာ哦စိတ်တွေကိုထိမ့်နိုင်မှလူလိုစိတ်ထားတတ်တာ哦အဋ္ဌဉာဏ်ကြီးဖြစ်မှအဋ္ဌဉာဏ်ကြီးပြည့်စုံမှလုံလောက်မှလူထက်လူပေါ့လေဒါဖြစ်နေတာပဲ အဲဒါလူစိတ်သားကိုနှင့်တင်ပေးတဲ့ဒီလသမารီပညာအကျင့်တရားတွေမရှိဘူးဆိုလို့ရှိရင်ဒီလတိကသမารီတိကပညာတိကဆိုတဲ့ဟာတွေဂုံတွေသေးကုန်တာပဲဂုံသေးပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဒီလောကမှာတော့အသေးဘဝနဲ့တွားရတာပဲပဲကောင်းမလဲအသက်ရှင်းနေမှလည်းလူသေးလို့ဆိုရတာပဲမှန်တယ်အဲ့ဒါလို့ဆိုရတယ်ဒီမှာ ဇာဘဒေါသမောဟကိလေသာတွေဟာပေါ့လေဒီလိုလမ်းကြောင်းဖြောင်းကြောင်းလျှောက်တဲ့အတွက်ပြုလို့ဆိုရတဲ့ဇာကကိလေသာတွေတော့ဇာကတွေရှင်တွဲပြီးလောဘနဲ့ရှင်တွဲပြီးတဲ့အဟုသူစိတ်တွေကချက်ချက်လွတ်နေတာပဲဟွန်းလူသတ္တဝါဖြစ်တဲ့လောဘ ပြတ်တန်းတဲ့လောဘဥရှိရဲ့အဥ္စုစိတ်ကြီးကလွတ်နေတာပဲဒီမှာဒါထိရှားတာပဲကာမဂုဏ်အာယုန်တွေမှာစိတ်အလိုကျလွတ်ထားလို့ရှိရင်တော့လွတ်ထားသလောက်ပေါ့လေလူကုံတိတ်ခါတွေလည်းသေးနေတာပဲဟင်းအခြားအခြားဒေါသမထိန်နိုင်လို့ရှိရင်တတ်မှုမနာလုံးဝန်တော်မှုအစတွေပေါ့လေဒါမျိုးတွေရှိကုသိုလ်မှမသိအကုသိုလ်မှမသိ ကောင်းတဲ့ကုလို့စိတ်ဓာတ်ပြီးတော့ကောင်းကျိုးရတယ်ဆိုးတဲ့ကုလို့စိတ်ဓာတ်ပြီးတော့ဆိုးကျိုးရတယ်ဆိုတာဟောဒီတလုံးအတိလေးပြီးဘူးဆိုလို့ရှိရင်မိုက်မဲ့ကံကရံကားတော့တာပဲအဲဒါလို့ဆိုလို့ရှိရင်သူ့မှာရှိတဲ့ရှိနိုင်တဲ့ဂုံကတော့ငကိုယ်တွေကသိပြီးသားဖြစ်သွားပြီခုံသေးတယ်လို့လူတွေသိနေလားပဲရာကအကြည့်တဲ့ပုဂ္ဂိုလ်ကကြည့်ပါလားအခုကဲ့ ဒါကအလိုလိုက်လို့ယောဂမျိုးစုံကြီးရတယ်ဒီယောဂတို့ဘာလို့ဆွေးသုံးနဲ့ဆွေးသုံးတဲ့အတွက်ဆေးရကြည့်ကြုံရတာလေဒီမူရည်ဆေးဝါးတွေပါလေဒီမှာဒေါသတွေမထိန်နိုင်တဲ့အတွက်ဒီသားစုနဲ့အဆင်ပြေတာလေဆွေမျိုးစုနဲ့အဆင်ပြေတာလေတုံးစုနဲ့တုံးအဆင်ပြေတာလေခြားကြတာလေတိုက်ကြတာလေတိုင်ကလည်းတိုင်ကခြားကြတယ်လို့တော့ဒါ ဒါတင်းနေတာပဲကိုလောကကိုပြန်တတ်တာညာမိုက်မိုက်ကံကရံကတော့လည်းပဲဒီလိုပဲလူတွေရကုန်သေးလူလည်းသေးတာပဲအဲ့ဒါကိုပါဠိလိုမာရခေါ်တယ်ဓမ္မအဲ့ဒါကြီးအသေးစီတာတဲ့သူတို့ကတတ်တာတဲ့အဲ့ဒါမှတကယ်အနိကဆုံးကိုရင်းကြကြပါလိလူသားသမားစစ်တာဟောအခုသီလဆောက်တည်တာတော့သီလတွေထိုင်နိုင်တော့ ခုနဝိတိကမကိလေသာမာရအဲ့ဒါလွတ်သွားတယ်အမြဲတမ်းရှိမှလည်းလို့ရှိရင်ပရိယုဒ္ဒနာကိလေသာအဲ့ဒါကမာရကလွတ်နေတာရှိရတဲ့ရှိနောက်အဋ္ဌဉာဏ်ကြီးဖြစ်လာတဲ့အခါကျတော့မျိုးတွေကိလေသာမျိုးတွေနှိမ်နေနေတာပဲအမဲဖြစ်တဲ့အခါကျတော့မဲဆုံးတတ္တပတိပဲဖြစ်သွားတယ်ဆိုရင်အမနာအောက်တတ်တော်နိုင်ကြတဲ့မာရကနေပြီးလွတ်သွားတာဘယ်လိုကောင်းလဲအဲ့ဒါဘယ်လိုဖြစ်မှလဲဆိုတော့ တဲ့တယ်ရှုမှတ်မှဒါမှရတာခုယောဂီတွေနေတဲ့နေတဲ့တွေ့ကြည့်တော့ရတယ်ဆိုရဟန်းတီလာကိုထိနိုင်ကိုရင်ဆိုလည်းကိုရင်တီလာထိနိုင်လူဆိုလည်းလူတီလာတွေထိနိုင်တာပါဘုဒ္ဓကမဆိုကျွလွန်စော်ကားတဲ့အမှန်တန်ကြမ်းတမ်းတဲ့ပြိတ္တာတွေပါလေ ဒါတွေမလုပ်ဖို့ဘူးဆိုတဲ့ဝန်ခံချက်နဲ့ဝန်ခံချက်ပြည့်စုံနေလို့ရှိရင်မဆောင်ကြည့်နိုင်လို့ကျူးလွန်ဆော်ရတဲ့ကိလေသာတွေဒီအတ္တမခံရတော့ဘူးတိတ်ကြောက်စရာကောင်းတဲ့ကိုတွင်းရံနေပါလိအဲ့ဒါဒီကိုကအောင်ပွဲခံရတာပဲတိတ်ဝတ်တာစရာကောင်းတာကိုယ်ရနှုတ်ရလေးလည်းပဲကိကင်းတန်ရှင်းတဲ့ ဒီကျေလို့လူညာလို့အေးချမ်းလို့မြတ်သက်စရာဖြစ်လို့ဒီအကျိုးရတယ်ရတာဒီကလမ်းကြောင်းကိုဖြောက်မြောက်လျှောက်တဲ့အတွက်အမှန်တန်ကြမ်းတမ်းနဲ့ရုပ်ပါတဲ့ကိလေသာလူစားသမားကိလေသာနေပြီးတော့တော့လွတ်နေတာဒါညင်းလို့မရဘူးဘောဘုဘုဝါစာပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်နိုင်ဖို့ရာအတွက်အမြဲတစေအားစိုက်နေတယ် တက်အောင်လည်းပဲဇန်သဘောနဲ့လည်းချိန်ပေးနေတယ်ထိတိမိမိလည်းရှိသွားတယ်ဒီပုံမှာလည်းတတိကတ်သွားတယ်စိတ်ဆူဆီးမှုလည်းရသွားတယ်အားဆိုင်မှုရောအပြင်းကအစကိရိတာတွေလည်းမခံဘူးစိတ်ထဲမှာဖြစ်နေတဲ့ကိရိတာတွေတတိရှိတော့စိတ်အစဉ်ညီညာမှုဝင်မှုကာကွယ်ထားတယ်လုံလုံချုံဖြစ်နေတယ်စိတ်ဆူဆီးမှုရသွားတော့ပြန်လို့လာပူပါနာမရှိဘူး စိတ်ကလေးငြိမ့်နေတယ်။ကြာကနဲ့ထုတ်ချတာလည်းမရှိဒေါသနဲ့ထုတ်ချတာမရှိဘူး။ငြိမ့်ပြီးတော့နေတာပဲတော့။ဒါပရိယုဌာဏကိရိတာတွေအောင်ပွဲခံနေတာပေါ့။ပရိယုဌာဏကိရိတာကိုယ်ကိုမနှိမ့်ဆက်နိုင်ဘူး။ကိုယ်ကြည့်အောင်လည်းမလုပ်နိုင်ဘူး။တရားအောင်လည်းမလုပ်နိုင်ဘူး။ဟောတော့အဋ္ဌဉာဏ်တွေဖြစ်လာလို့ရှိရင်ပို့ပြီးတော့ထူးခြားဖြစ်လာတာပဲ။အဲ့တော့စိတ်ကြီးစိတ်ထားတွေအကြည့်ကင်းတန်ရှင်းရည်ကြည် နူးညံ့လို့အေးချမ်းလို့နှစ်သက်ကြဖြစ်လို့ကျိုးရတော့ဒီဘယ်လောက်ကောင်းလို့လားဒါလမ်းမှန်ကိုဆောက်လို့ပေါ့တမ်းမှန်ဆောက်တော့အပြစ်ကင်းတန်ရှင်းတဲ့အေးချမ်းတဲ့စခန်းမှာရောက်တယ်ဆိုတော့ဒါပြောတာပဲလူသက်တမအတွင်းလူသက်တမကနေလူမြောက်သွားတာလေဘယ်လောက်ကောင်းတယ်တွေးကြည့်လို့ရှိရင်အဲ့ဒါကျင့်ရကောင်းတာဓမ္မဓမ္မအတွင်းမှာတဲ့ယူသေးသေးနဲ့အထုတ်တဲ့ပုဂ္ဂိုလ်ကအဲ့ဒီဓမ္မဓမ္မအတွင်းအဲ့ဒီကျိုးရလာတယ် မယုံမသိနဲ့အမှတ်တွေလွတ်လို့ရှိရင်တော့အဲ့ဒါတွေဆုံးရှုံးတော့တာပဲဒါပါတမိနစ်လောက်မှဖဲနေလို့ရှိရင်တမိနစ်ဆိုတော့စက္ကန့်ပေါင်း60ဆိုတော့အချိန်ပေါင်း60ရှုံးလို့ပါမနစ်တိုင်းတဲ့မနမရတာဝင်မနာတာလို့လို့ရှိရင်ချိန်ပေါင်း60ပေါ့လေကိုပိုင်းနေတာပဲပိုင်းတယ်လို့အကျဉ်းသားနဲ့ခိရိတာလူသားသမားတွေကိုကိုကအောင်ပွဲခံနေတာဘယ်လောက်ကြီးလက်ဆက်ကောင်းလဲ အဲ့ဒါဓမ္မခုံကြီးပဲဓမ္မဆိုတာဓမ္မခုံဆိုတာသူရဲ့အရေးအသွေးသူရဲ့အစွမ်းတတိပေါ့စံတတိရှိတဲ့ဂုံရှိတာလေအဲ့ဒီဂုံကဂုံရှိအောင်ပြုလုပ်တဲ့ပုဂ္ဂိုလ်ကိုလှပတင့်တယ်အောင်သူကတန်ဆာဆင်ပေးတာပဲဂုံကြီးလို့လည်းခေါ်ပါတယ် အတေရှိတာမလို့ဂုံတယ်လို့လည်းခေါ်ပါတယ်ချက်ချင်းတခါတည်းတက်လာတာပဲဂုံတယ်ဘယ်လိုအားရစရာကောင်းလဲမှာအဲဒီလိုကြားမျိုးကိုမြတ်စွာဘုရားကဟောတာပါအဲဒီလိုဓမ္မဂုံကြီးကိုကြည့်ပြီးတော့ဘုရားရဲ့ဂုံတော်ကြည့်ရှိပြီးတော့ဩဒီဗုဒ္ဓဟာတေမြင့်မြတ်ပါလားဆိုတာပေါ့ဒီ ဘုရားရဲ့ဂုဏ်တော်တစ်ခုကိုတတိယအမှတ်ရနေတာဒါပါဠိလိုဗုဒ္ဓလောစတိခေါ်တယ်အဲဒီဗုဒ္ဓလောစတိကိုပွားများနေတဲ့ပုဂ္ဂိုလ်ဟာဗုဒ္ဓမြတ်စွာရဲ့အဆုံးအမရည်ကြီးမှုကိုလေပိုးပြီးတော့ကြည်ညိုလာတတ်တယ်တတတရားကြီး နိုးကြလာတတ်တာပေါ့လေတတ္တတရားတွေအဲ့ဒီလိုဖြစ်ရတယ်ခုနိုးကြလာတာပေါ့ဒီညိုးလာတာပါတရားတွေအားထုတ်လို့တရားတော်တွေကြည့်ပြီဆိုလို့ရှိရင်သတိပဋ္ဌာန်နဲ့ပြုစုကြိုးထောင်ပြီးလိုက်တော့တတ္တတရားတွေတိုးလာတယ်ဖွံ့ဖြိုးလာတယ်နောက်ခိုင်မာလာတယ်အဲဒီလိုအခြေအနေမျိုးရောက်ပြီဆိုလို့ရှိရင် အဲ့လိုပွားများတဲ့ပုဂ္ဂိုလ်ဟာမိမိအတွေ့ဘုဒ္ဓရည်ကျေမှုလူတိုင်းနဲ့ဆိုင်တဲ့ရည်ကျေမှုဥမ္မာသွားမှာကိုပဲမလိုလားတော့ကိုလုံးဆိုတာသုံးပါလုံးရည်ကျေကြောင့်ဖြစ်တဲ့ဘုဒ္ဓရည်ကျေမှုဟွန်း တိုးတက်ကြီးပွားဖို့ရတိုးတက်ကြီးပွားဖို့ရပါလိမ့်အဲ့ဒါတော့ပဲသူကြိုးစားတော့တာပဲဘုရားရဲ့ကျင့်ဝတ်ကြီးအတိရှိဖို့ရဘုရားရဲ့ကျင့်ဝတ်ကြီးအည်တွေးတွေပြည့်စုံပြီးတော့အစွမ်းတတ္တုတွေပေါ့လေထက်တဲ့ထင်ဖြစ်ပြီးတော့အတိရှိဖို့ရတဲ့အဲ့ဒီအကြောင်းတွေပဲသူ အလုပ်လုပ်တော့တာပဲဘာဖြစ်လို့လဲဆိုတော့သူ့မှာတရားရဲ့ခုံပြီးတော့လက်တွေ့ရလဲအထုတ်ပြီးဆိုလို့ရှိရင်ဒါသူ့မှာစွမ်းတတ်တယ်ရှိသွားလို့ပါပဲဒီမှာအဲဒီလိုမရှိခင်တော့စာပေအရာဘုရားကုနာဝအရာဘုရားတရားခုံတော့ဆက်နွယ်ပြီးတော့ဗုဒ္ဓဘာသာဒီလိုခုံနေရှိပါလားဆိုတာပေါ့ဒီ နည်းနည်းဖြစ်ဖြစ်ဘုဒ္ဓသုတတိဘာဝနာပွားရတယ်။ပွားတော့အတုစေကာလမှာအကြောက်လန့်နေကြုံဘူးလည်းလို့မကြောက်ဘူး။အဲဒီကြောက်စရာလမ်းစရာအနောက်ချက်ကြီးခင်းပြီးတော့လွတ်လွတ်လပ်လပ်ကြီးတရားထုတ်လို့ရှိရင်တရားသူတွေရတတ်တယ်ဒီနေ့ဘုဒ္ဓနုစတိဘာဝနာအာရိကဘာဝနာပွားပုံကိုအဆုံးသတ်လိုက်ပါတယ်။ လက်ထက်ကမေတ္တာဘာဝနာပွားဖို့အာရုံကဘာဝနာဆက်ပြောပါမယ်သာ